ခန်းကြီး105အငယ်1မှ9ထာဝရဘုရား၏ဂုဏ်ကျေးဇူးတော်ကိုချီးမွမ်းကြလော့နာမတော်ကိုပထနာပြုကြလော့အမှုတော်တို့ကို လူများတို့အားပြသကြလော့ထာဝရဘုရားကိုတည်ခြင်းဆိုကြလော့ဆာလံတည်ခြင်းကို ဆိုကြလော့အံပွေသောအမှုတော်အပေါင်းတို့ကိုဟောပြောကြလော့ တန်ရှင်းသောနာမတော်၌ဝါကြွားဝမ်းမြောက်ကြလော့ထာဝရဘုရားကိုရှာသောသူတို့သည်စိတ်နှလုံးရွှင်လန်းကြစေထာဝရဘုရားနှင့်တကိုးတော်ကိုရှာကြလော့မျက်နာတော်ကို အစင်မပြတ်ရှာကြလော့စီရင်တော်မူသောအံ့ဩဖွယ်တို့ကို၎င်းထူးဆန်းသောအမှုတော်တို့နှင့်နှုတ်ထွက်ပညာတို့ကို၎င်း အောင်းမေ့ကြလော့ထာဝရဘုရား၏ကျွန်အာဗြဟံအမျိုးရွေးကောက်တော်မူသောယာကုပ်အနွယ်တို့ ကိုယ်တော်မြတ်ထာဝရဘုရားသည်ငါတို့ဘုရားသခင်ဖြစ်တော်မူ၏မြေကြီးတစ်ပြင်လုံး၌တရားစီရင်ပိုင်တော်မူ၏အငယ်ရှမှ15ငါသည်တင်တို့အမွေခံရဖို့ခါနန်ပြည်ကိုတင်၌ပေးမည်ဟုငါတို့အမျိုးသည်အရေးအတွက်အဖြစ်မများအလွန်နည်း၍ထိုပြည်၌ဧည့်သည်ဖြစ်လျက်နေသောအခါ အာဗျဟန်၌ဂတိထား၍ဤဇ၌ကျိန်ဆူတော်မူလျက် ယာကုပ်၌မြဲမြံသောတရားဣဒရေလ၌နေဆထာဝရပရိညင်ဖြစ်စေခြင်းငှာလူမျိုးအဆက်တထောင်တိုင်အောင်မိမ့်မွဲ့တော်မူသောနှုတ်ကပတ်ဒီဟုသောဝန်ခံခြင်းတရားတော်ကိုအစဉ်အမြဲအောက်မေ့တော်မူ၏သူတို့သည်တမျိုးမှတမျိုးတို့၎င်းတနိုင်ငံမှတနိုင်ငံတို့၎င်းလှဲ့လေ၍တွားကြသောအခါသူတို့ကိုညှင်းဆဲစေခြင်းငှာအဘယ်သူအားမျှအခွင့်ပေးတော်မမူ သူတို့အတွက်လည်းရှင်မြင်းတို့ကို ဆုံးမလျက်ငါတို့၌ဘိသိက်ခံသော သူတို့ကိုမထိမခိုက်နှင့်ငါဤပရောဖက်တို့ကို အပြစ်မပြုနှင့်ဟုမိန်တော်မူ၏အငယ်16မှ22တပန်တုံထိုပြည်၌မွတ်သိချင်းဘေးကိုခေါ်၍အစာဟာရဒီဟုသော အထောက်အပင့်ရှိသမျှကို ချိုးဖျက်တော်မူသောအခါ ကျွန်ဖြစ်စေဖို့အယောင်ခံရသောယောသပ်ကို သူတို့ရှေ့မှစေလွှတ်တော်မူ၏။သူ့ကိုခြေချင်းခတ်၍သံနှင့်ညှဉ်းဆဲကြ၏။သူ၏စကားမပြည့်စုံမှီတိုင်အောင်၊ထာဝရဘုရား၏အမိန့်တော်အတိုင်းစုံစမ်းခြင်းကိုခံရ၏။လူတို့ကိုအစိုးရသော အရှင်တည်းဟူသော ရှင်ဘုရင်သည်စေလွှတ်၍၊သူ့ကိုနှုတ်ပြီးမှချမ်းသာပေးတော်မူ၏။သူသည်မိမိအလိုရှိသည်အတိုင်းမင်းအရာရှိတို့ကိုချည်နှောင်၍ မူးတော်မတ်တော်တို့ကိုဆုံးမပိုင်သောအခွင့်နှင့်နန်းတော်အုပ်၊နိုင်ငံတော်အုပ်အရာ၌ထိုသူကိုခန့်ထားတော်မူ၏။23ဣသရေလသည်လည်းအဲဂုတ္တုပြည်သို့ရောက်လာ၍၊ယာကုပ်သည်ဟာမအမျိုးနေရာပြည်၌တည်းခို၏။ ဘုရားသခင်သည်မိမိလူတို့ကို အလွန်များပြားစေ၍ရန်သူတို့ထက် အားကြီးစေတော်မူ၏။မိမိလူတို့ကိုရန်သူတို့သည်မုန်း၍မိမိကျွန်တို့ကိုပရိယာယ်ပြုမည်အကြောင်း၊ထိုသူတို့စိတ်နှလုံးကိုပြောင်းလဲစေတော်မူ၏။တဖန်မိမိကျွန်မောရှေနှင့်ရွေးကောက်တော်မူသောအာရုန်ကို စေလွှတ်တော်မူ၏။အဲဂုတ္တုပြည်သားတို့တွင် လက္ခဏာသက်သေတော်တို့ကိုပြ၍၊ဟာမအမျိုးနေရာပြည်၌ အံ့ဘွယ်သောအမှုတို့ကို ပြုကြ၏အငယ်28မှ36မှောင်မိုက်ကိုဆေလွတ်၍မိုက်မဲစေတော်မူ၏သူတို့သည်နှုတ်ကပတ်တော်ကိုဆန့်ကျင်ဘက်မပြုရကြသူတို့ရေများကိုအသွေးဖြစ်စေ၍ငါးများကိုတေစေတော်မူ၏သူတို့မြေသည်များစွာသောဖားတို့ကိုမင်းအိယာအခန်းတို့၌ပင် ဖွာလေ၏အမိန်တော်ရှိ၍ရင်ရဲနှင့်ရှင်တို့သည် တပြည်လုံးကိုနှံ့ပြားကြ၏မိုးရေအစားမိုးသည်ကို၎င်းသူတို့မြေပေါ်မှမိရှံကို၎င်းပေးတော်မူ၏သူတို့စပြည့်နွယ်ပင်နှင့်သင်မောတဖန်းပင်တို့ကိုထိခိုက်၍တပြည်လုံး၌ရှိသောတစ်ပင်များကိုချိုးတော်မူ၏အမိန်တော်ရှိ၍မရေတွက်နိုင်အောင်အယောဘာချိုင်းနှင့်ယာလက်ချိုင်းတို့သည်လာ၍သူတို့ပြည်မှာဟင်းသီးဟင်းရွက်ရှိသမျှတို့ကို၎င်း မြေဩဇာအတိနံတို့ကို၎င်းကိုက်စားကြ၏သူတို့အစွမ်းတတ္တိအထွတ်မြတ်သည်ဟုသော သူတို့ပြည်မှာတာဟုအပေါင်းတို့ကိုဒဏ်ခတ်တော်မူ၏ခန်းငယ်39မှ44မိမိလူတို့ကို ရွှေငွေပါလျက်ထုတ်ဆောင်တော်မူ၍သူတို့အဆုစု၌အာနေသော သူတယောက်မျှမရှိအေဂုတုပြည်သည် သူတို့ကိုကြောက်သောကြောင့် သူတို့သည်ထွက်သွားသောအခါတပြည်လုံးဝမ်းမြောက်ကြ၏။သူတို့အပေါ်မှာမိုဃ်းတိမ်ကိုဖြန့်မိုး၍၊ညဉ့်အခါလင်းစရာဘို့မီးကိုပေးတော်မူ၏။သူတို့သည်တောင်းသောအခါငုံးများကိုဆောင်ခဲ့တော်မူ၍၊သူတို့ကိုကောင်းကင်မုန့်နှင့် ရောင့်ရဲစေတော်မူ၏။ကျောက်ကိုလည်းဖွင့်လှစ်တော်မူသဖြင့်၊ရေသည်ထွက်၍သွေ့ခြောက်သောအရပ်၌မြစ်ကဲ့သို့စီးသွားလေ၏။ အကြောင်းမူကားမိမိကျွန်အာဗြဟံ၌ထားခဲ့ဘူးသောတန်ရှင်းသောဂရိတော်ကို အောင်းမေ့တော်မူ၏ရွေးကောက်တော်မူသောမိမိလူတို့ကိုဝမ်းမြောက်ရွှင်လန်းခြင်းနှင့်တကွထုတ်ဆောင်တော်မူ၏သူတို့သည် အထုံးဖွဲ့တော်တို့အတိုင်းကျင့်၍ပြည့်ညတ်တရားတော်ကိုစောင့်ရှောက်မိအကြောင်းတပန်းမျိုးသားတို့၏မြေကိုပေးတော်မူသည်ဖြင့်သူတို့သည်အခြားသော လူတို့၏အလုတ်သေးသို့ဝင်စားရကြ၏ဟာလေလုယာ